တဏ္ဍာရောတက္ကရေ2560ပြည့်နှစ်ကောဇာတက္ကရေ1398ခုနှစ်ကဆုံလပြည့်ကျော်15ရက်ခရစ်နှစ်2016ခုနှစ်ဇွန်လ9ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီဆန်ဂေပရိယေစီတီဒေါက်တာမောင်မောင်ဒေါ်မေယုသမီးမချုတဲမောင်မိသားစုများ၏ ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤခုနှစ်ရက်တတိပဌံဝိပဿနာချိန်ပြည့်တရားစခန်းပွဲမှာလာရောက်ပြီးတော့မာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးကျင့်ပွားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုတတိပဋ္ဌာန်သုတ်တံဒေသနာတော်ကိုမူရင်းထားပြီးတော့ တတိပဋ္ဌာန်ဂုံကြီးပြတရားတော်ဆိုတဲ့အမည်နဲ့ဘုန်းကြီးဟောကြားပေးနေပါတယ်တတိပဋ္ဌာန်ဂုံကြီးပြတရားတော်ဗာတရားတော်လေတတိပဋ္ဌာန်ဂုံကြီးပြတရားတော်ပါဗျာဒီတတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ရနိုင်တဲ့အကျိုးခုံများကိုဘုန်းကြီးထုတ်ဖော်ပြီးတော့ဟောကြားပေးနေတာဖြစ်ပါတယ်ဘုန်းကြီးမနေ့ကယောဂီများကိုနန္နပိုင်း အာထုပ်ပုံအာထုပ်နည်းနေအားဖြင့်တတိပဋ္ဌာန်၄ပါးရှုမှတ်ပုံအကျဉ်းချုပ်လေးတွေဘုန်းကြီးပြောပြပေးခဲ့တယ်။ကာယ ानु ပဒနာတတိပဋ္ဌာန်ဆိုတဲ့ကိုယ်အမူအရာတွေရှုမှတ်ပုံထိုင်ရင်ရရင်သွားရင်လျှောင်းရင်ကိုယ်ရင်ဆန့်ရင်ကိုယ်အမူအရာလေးတွေရှုမှတ်ပုံတွေကိုဘုန်းကြီးမနေ့ကအကျဉ်းချုပ်သင်ကြားပေးထားပါနောက်ခံစားမှုဝေဒနာရှုမှတ်ပုံတွေအားဖြင့်လည်းပဲကောင်းတဲ့ခံစားမှု ဆိုးတဲ့ခံစားမှုအလယ်လခံစားမှုဆိုပြီးတော့ခံစားမှု၃မျိုးရှိတဲ့အထက်ကအထူးအဖြင့်စပြီးဖြစ်ပေါ်လာတဲ့အခါကာလမှာဆိုးခံစားမှု ဖြစ်တဲ့ဒုက္ခဝေဒနာပေါ့ဒီဒုက္ခဝေဒနာလေးတွေရှုမှတ်တဲ့အခါမှာဘယ်လိုရှုမှတ်ရမလဲတည့်ရဲ့ရှုမှတ်တဲ့တည့်ရဲ့ရှုမှတ်ပြီးတော့ပယ်ရမယ်သို့မဟုတ်မိမိရှုခံကိုရှုမှတ်ပြီးတော့ပယ်ဖို့နေပြီးတော့ယောဂီများကို ရှုမှတ်ဖို့ရှုမှတ်နည်းလေးတွေ နီးရသွားအောင်မို့ဘုန်းကြီးသင်ကြားပေးခဲ့ပါတယ်။နောက်စိတ်တ ानु ပဒနာဓမ္မ ानु ပဒနာဆိုတာစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပုံသဘောအာယုန်လေးတွေထင်ပေါ်တဲ့ရှုမှတ်ပုံတွေကိုမနေ့ကသင်ကြားပေးလိုက်တော့တတိပဌာန်၄ပါးရှုမှတ်ပုံနေအားဖြင့်တော့နားလေသဘောပေါက်သွားလောက်ပါပြီ။ယနေ့ဣရိယာပဌာန်ပိုင်းရှုမှတ်ပုံလေးကိုဘုန်းကြီးပြောပြပေးပါမယ်။ပုဏ္ဏစာပရံဘိကဝေဘိက္ခုကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိ ထိတုံဝါထိတုံမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘေကဝေယံတို့များဥချစ်သားတို့ပုဏ္ဏစာပရံရှုမှပွားများအားထုတ်ဖို့နောက်တစ်မျိုးကဘေကုယံဒီဝတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီ ကိသမိတိသောတိဟုယေပါဇာနာတိတိဤဝါတိအောင်ရှုပါထီတော်ဝါရတ်တော်လီဝါရလင်းလီဝါရတုံရဆေရခရစင်မူလင်းထီတော်မိတိယတိဟုယေပါဇာနာတိတိဤဝါတိအောင်ရှုပါနိသိဏောဝါထိုင်တော်လီဝါထိုင်လင်းလီဝါထိုင်တုံထိုင်စေထိုင်ခိုက်ထိုင်စင်မူလင်းနိသိဏောမိတိထိုင်တိဟုယေပါဇာနာတိတိဤဝါတိအောင်ရှုပါ တရားနောဝါလျောင်းတော်လီဝါလျောင်းလျင်လီဝါလျောင်းတုံးလျောင်းစေလျောင်းကြိုက်လျောင်းစေမူလီတရားတော်မိတိလျောင်းသည်ဟူ၏ပဇာနာတိတိဝါတိအောင်ရှုပါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီတိပဌာနာသုတ်တံဒေသနာတော်ကြီးဟောတဲ့ခက္ကလမှာအပိုင်း20နဲ့တပိုင်း20တက္ကန္တပိုင်းခြားပြီးတော့ဟောပါတယ် ကာယ ानु ဘသနာအနေအားဖြင့်14ပိုင်းခွဲပြီးတော့ဟောထားတယ်ဝေဒနာ ानु ဘသနာစိတ်ဓာ ानु ဘသနာနောက်ပြီးတော့ဓမ္မ ानु ဘသနာအနေအားဖြင့်5ပိုင်းခွဲပြီးဟောထားတယ်အဲ့ဒီကာယ ानु ဘသနာပိုင်းမှာ14ပိုင်းခွဲပြီးဟောတဲ့အထက်ကဒီဣရိယပဋ္ဌာပိုင်းဆိုတာလည်းပဲအထုပြုပြီးတော့ဟောကြားတာဖြစ်ပါတယ် ဒီတတိပဋ္ဌာန်၄ပါးမှာရှုတဲ့အခါမှာဒီဣရိယာပုတ်၄ပါးပဲဣရိယာပုတ်နဲ့ပဲဖြစ်ရှုလို့ရတယ်ရှုကောင်းတယ်ရှုနိုင်တယ်ရှုလို့လည်းပဲတရားတွေ့နိုင်တယ်တရားသဘောတွေလည်းပဲပေါက်သွားနိုင်တယ်ဆိုတာကိုမြတ်စွာဘုရားကဒီဣရိယာပဋ္ဌာန်ပိုင်းလေးကိုဟောကြားပေးပါတယ်ဘုန်းကြီးတို့ဒီတတိပဋ္ဌာန်တရားတွေဒီဓမ္မစကုဓမ္မယုံတော်ကြီးမှာ ဘုန်းကြီး၄ချိန်မြောက်ဆိုတော့ဒီတတိပဌာန်ရှုမှတ်နည်းတွေကို၄ချိန်မြောက်ရှိသွားပြီ။နာနဲ့ပိုင်းမှာအလုတ်တရားဆိုတာကဒီအာထုပ်ပုံအာထုပ်နည်းတွေဟောမယ်ဆိုရင်ဒီတရားတွေပဲကြာပဲဟောရတာ။နာပြီးသားပုဂ္ဂိုလ်တွေအတွက်နာဘူးထမှန်ဖြစ်ပြီးတော့မနာရသေးတဲ့မသိသေးတဲ့ပုဂ္ဂိုလ်တွေအတွက်ကြတော့အာထုပ်ပုံအာထုပ်နည်းလေးတွေနားလေသဘောပေါက်သွားပြီ။အဲ့ဒီအသစ်ဖြစ်တဲ့ပုဂ္ဂိုလ်တွေအာထုပ်တတ်ဖို့အတွက်အခုမနေ့ကတတိပဌာန်၄ပါး ရှုပွားပုံကိုဟောပြီးတော့ဒီနေ့ဣရိယာပဋ္ဌရှုမှတ်ပွားများအထုပုံပဲ။ဘုရားရှင်ကကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိသွားရင်သွားတယ်သွားလေလို့ရှုတယ်။ရှင်းရှင်းပေါ်ပေါ်လွင်လွင်လေးပဲလေသွားရင်သွားတယ်လို့ရှုလို့မြတ်စွာဘုရားဟောတယ်။ရှုတဲ့အခါမှာလည်းပဲသိအောင်ရှုတယ်။ဘာဖြစ်အောင်ရှုရမှာလဲ။သိအောင်ရှုရမှာ။ သွားနေတဲ့အမူအရာလေးကိုသေချာသူ့ရဲ့ပြဉ္ညာတရံပြောက်ပြီးတော့ပရမတ်သဘောလေးပေါက်သွားအောင်သေချာလေးရှုသေချာစွစွဆိုင်ဆိုင်ရှုရမှာအဲ့ဒီရှုတဲ့အခါကလည်းမှသွားတယ်သွားတယ်လို့ရှုရင်ယောဂီကရှုတော့ရှုနေတယ်အဲ့ဒီမှာသွားတယ်သွားတယ်ဆိုတော့တိတ်ပြီးတော့ဟိုမှာစူးစိုက်အားနည်းနည်းမထရောက်ဘူးဖြစ်နေလို့ရှိရင်အဲ့ဒီမှာပိုပြီးထရောက်သွားအောင်ညာချီလှမ်းလိုက် ခက်ကလေးမှညာလန်းတယ်ဘယ်ကလန်းနဲ့ဘယ်ခြေလန်းနဲ့ခက်ကလေးမှဘယ်လန်းတယ်ဒီလိုရှိပါညာလန်းတယ်ဘယ်လန်းတယ်အဲဒီလိုယောဂီပုဂ္ဂိုလ်ကညာလန်းဘယ်လန်းလေးကိုသေချာသတိကပ်ပြီးတော့ရှုပြရသူကနိုင်နိုင်နေနေရှုနိုင်သွားတဲ့ပုဂ္ဂိုလ်ကြတော့တိုးပြီးတော့ကြွားတယ်ချားတယ်ကြွားတယ်ချားတယ်နှစ်ချက်မှတ်နဲ့ရှုရတယ်တလန်းကိုနှစ်ချက်မှတ်မှတ်သွားတယ် သူ့ကိုနိုင်နေသွားပြီဆိုတဲ့ပုဂ္ဂိုလ်ကျသုံးချက်မှကြွားတယ်လှမ်းနေချတယ်ကြွားတယ်လှမ်းနေချတယ်အဲ့ဒီလိုဆိုတော့မိမိရဲ့ရှုစိတ်ကဒီရှုမှတ်တဲ့အာယုံပေါ်မှာပို့ပြီးတော့ထိရောက်သွားတယ်အဲ့ဒီလိုစူးစိုက်အားကောင်းရင် ကောင်းသလားရှုခံအာယုံရဲ့သဘောအမှန်ကိုပို့ပြီးတော့သိလာတယ်အဲ့ဒီလိုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးက တတိပဌာနာသုတ်တံဒေသနာတော်မှာလာတဲ့အတိုင်းပဲသွားရင်သွားတယ်သွားတယ်လို့ရှုသို့မဟုတ်ညာလန်းတယ်ပင်လန်းတယ်လို့ရှုကြွားတယ်ချတယ်ကြွားတယ်လန်းတယ်ချတယ်လို့ရှုဒီတဲ့ပို့ပြီးတော့ဘုန်းကြီးတို့ဒီမှာအာထုံနိုင်တဲ့ပုဂ္ဂိုလ်ရရှိအာထုံနိုင်တဲ့ပုဂ္ဂိုလ်ဆိုရင်6ချက်မှတ်ပြီးတော့ရှုမှတ်ရတာရှိပါတယ်အထက်ကရာဆရာက ဖွင့်ပြထားတာကကြွားဆွဲလန်းလွတ်ချနင်းဆိုပြီးတော့အဲ့ဒီမှာကြွားတဲ့အခက်ကလေးဆွဲလိုက်တဲ့အခက်ကလေး လှမ်းလိုက်တဲ့ခက်ကလေးကြွားဆွဲလှမ်းလွတ်လိုက်တဲ့ခက်ကလေးချလိုက်တဲ့ခက်ကလေးနင်းလိုက်တဲ့ခက်ကလေးပေါ့အဲ့ဒီမှာ၆ချက်ရှုမှတ်ဖို့လေညွှန်ကြားထားတာရှိပါတယ်ဒီလိုမဟုတ်ဘူးဆိုရင်ယောဂီပုဂ္ဂိုလ်ကကြွားခြင်းတယ်ကြွားတယ်လမ်းခြင်းတယ်လမ်းတယ်ချခြင်းတယ်ချတယ်အဲ့ဒီမှာလည်းပဲ၆ချက်မှတ်လို့ရဒီနဲ့ပို့ပြီးတော့ယောဂီပုဂ္ဂိုလ်ကရှုမှတ်နိုင်ပြီဆိုရင်ကြွားတဲ့အခါကလေးမှာကြွားခြင်းတယ်ကြွားခြင်းတယ်ကြွားခြင်းတယ်၂ချက်၃ချက် ကြွားခိုက်လေးမှကြွားတယ်ကြွားတယ်ကြွားတယ်နှစ်ချက်သုံးချက်အဲ့ဒီမှာလမ်းလိုက်တဲ့အခက်မှလည်းပဲဒီလိုပဲနှစ်ချက်သုံးချက်ပဲချလိုက်တဲ့အခက်အခိုက်မှလည်းပဲနှစ်ချက်သုံးချက်ပဲအဲ့ဒီလိုမှတ်နိုင်သွားရင်လည်းပဲအသေးစိတ်အများကြီးအမှတ်တွေအများကြီးမှတ်လို့ရသွားတာအဲ့ဒီလိုရှုမှတ်ခိုင်းတဲ့အခါကလည်းကြတော့မာဇီဆရာတော်ဘုရားကြီးစပြီးတော့ဟောကြားစဉ်မှာဒီလိုပဲအတိုက်ခိုက်တယ်ဆိုတာအများကြီးပါပဲ။သွားရင်သွားတယ်လို့ရှုမှတ်ယုံနဲ့တရားဖြစ်ရောလား။ သွားတယ်သွားတယ်လို့ရှုမှတ်တဲ့ခါကာလမှာတရားရှုမှတ်မှသွားတယ်လို့သိတာမဟုတ်ပါဘူးဒီအတိုင်းပဂရိမရှုမှတ်ဘဲနဲ့လည်းပဲသွားရင် သွားတယ်လို့သိနေတာပဲဟုတ်တယ်တာမန်ပုဂ္ဂိုလ်တွေလည်းသွားရင် သွားတယ်လို့သိတယ်ကျောင်းသွားမယ်ဆိုလည်းသိတယ်ဓမ္မယုံသွားမယ်ဆိုလည်းသိတယ်ဈေးသွားမယ်ဆိုလည်းသိတယ်အလုပ်ယုံအလုပ်သွားမယ်ဆိုလည်းသိတယ်သွားမှသိပါတယ်အဲတော့ ဒီလိုသွားရင်သွားတယ်လို့ရှုယုံနဲ့ကမ္မဋ္ဌာန်းဖြစ်နိုင်ပါမလားဆိုတဲ့အဲဒီတော့ငါသောရကတစ်ချက်တည်းရှိပါတယ်အဲ့ဒါလည်းပဲထက္ကရာဆရာကနေပြီးတော့ပြင်ရှင်းထားတာရှိပါတယ်ကမ္မန္တောနာသင်္ဂလာတယောပိကိစ္ဆန္တာကိစ္ဆနမတိပဇာနန္တိကိစ္ဆန္တာကိစ္ဆမတိဇာနန္တိသောနာသင်္ဂလာတယောပိခွေးမြေခွေးစားရှိသောအញ្ញံဇတတဝါတို့ဤနိကိစ္ဆန္တာသွားကုန်လာသောကိစ္ဆမတိသွားကုန်ဤဟု၍ ကမ္မဇာနာတိတိကြတိကမှန်လာပါပြီဟုတ်ပါတယ်တဲ့တက္ကရာဆရာကပြန်ပြီးတော့ပြည့်ရှင်းတတ်ပါနဲ့သွားရင်သွားတယ်လို့ဆိုတာကတာမန်တရားမရှိမှတ်တဲ့ပုဂ္ဂိုလ်တွေလည်းသိတယ်ခွင့်မြေခွင့်အစရှိတဲ့ဉာဏ်စားတရားတွေလည်းသိတယ်တဲ့သိတယ်ဆိုတာမှန်ပါတယ်တဲ့သို့တော်တဲ့ဘုရားရှင်ကိုရောမြတ်ကြီးကသွားရင်သွားတယ်လို့သိရမယ်ဆိုတာတာမန်ပုဂ္ဂိုလ်ရဲ့အတိခွင့်မြေခွင့်အစရှိတဲ့ဉာဏ်စားတရားတွေရဲ့အတိကို ဆိုလိုတာမဟုတ်ဘူးဆိုတဲ့အကြောင်းကိုဓာတ်ဆင်ပြီးပြရှင်းတာတယ်။နာပဏိတံဧဝရူပသနနာတန္တာယဝုတံဧတံဤသွားလျင်သွားသည်ဟုသိသည်ဟုသောဘုရားရှင်၏စကားတော်သည်ဧဝရူပသနနာတမ္မာယဟန်ရှင်လူတို့နှင့်တကွာခွေးမြေခွေးစရှိသောအညာဇတတ္တဝါတို့၏အတိမျိုးကိုရည်ရွယ်၍နဝုတံဟောအပ်သည်ကမဟုတ်ပါပေ။တမ္မာပုဂ္ဂိုလ်ရဲ့အတိ တရားမရှုမှတ်တဲ့ပုဂ္ဂိုလ်ရဲ့အတိခွေးမြေခွေးစားရှိတဲ့ဉာဏ်စားပုဂ္ဂိုလ်တ attva တို့ရဲ့အတိမျိုးကိုရည်ရွယ်ပြီးတော့မြတ်စွာဘုရားဟောတာမဟုတ်ဘူးတဲ့။တာမန်ပုဂ္ဂိုလ်ရဲ့အတိမျိုးကတတ္တုပလတ်တိနပဇဟတိတဲ့။တတ္တဝါဟုဆွဲလန်းတဲ့အယူကိုလည်းပဲမပယ်နိုင်ဘူးတဲ့တာမန်ပုဂ္ဂိုလ်ရဲ့အတိကအတ္တတင်ညာနာဥက္ကာတိတိအသက်ကောင်ငါကောင်ဟုထင်မှတ်ခြင်းကိုလည်းပဲမခွာနိုင်ဘူးတဲ့ ကမ္မထာနာဝါကမ္မထာလည်းမဖြစ်ဘူးတဲ့တတိပဌာနာဘာဝနာဝါတတိပဌာန်ဘာဝနာလည်းမဖြစ်ပါဘူးတဲ့ဒါတမန်ပုဂ္ဂိုလ်ရဲ့အတိသွားရင်သွားတယ်သွားမှန်သိနေတယ်အဲ့ဒီအတိဟာတဲ့တက်ကောင်ဝิญဉ်ကောင်ဆိုတဲ့အစွဲကိုလည်းပဲမပယ်နိုင်ဘူးတဲ့မခွာနိုင်ဘူးတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အစွဲကိုလည်းပဲမပယ်နိုင်ဘူးတဲ့ဒါကြောင့်သူဟာကမ္မထာလည်းမဖြစ်ဘူးတဲ့တတိပဌာန်ဘာဝနာလည်းမဖြစ်ဘူးတဲ့ဒီတော့

အသက်ကောင်ဝิญဉ်ကောင်ကိုလည်းပဲခွာနှုတ်နိုင်တယ်အသက်ကောင်ဝิญဉ်ကောင်ကိုထင်မှတ်နေတဲ့ကိုလည်းပဲခွာနှုတ်နိုင်တယ်တဲ့ဒါကြောင့်ကမ္မထာနင်းစေဝါကမ္မထာလေးဖြစ်တယ်တတိပဌာနဘာဝနာစတတိပဌာန်ဘာဝနာလေးမြည်ပါတယ်ဒီမှာတက္ကရာဆရာဖြည့်ချင်းပြတာဒီလိုသွားရင်သွားတယ်လို့ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့အတိနဲ့တဏ္ဍပုဂ္ဂိုလ်တွေပဂရိမရှုမှတ်ပဲသွားနေတဲ့ပုဂ္ဂိုလ်ရဲ့အတိနဲ့တခြားစီပဲနဲ့ မရှိမှပဲသွားနေတဲ့ပုဂ္ဂိုလ်အတိကငါသွားတယ်သူသွားတယ်ယောက်ျားသွားတယ်မိန်းမသွားတယ်ပုဂ္ဂိုလ်တော်ကသွားတယ်ဒီအတိနဲ့သွားတာတဲ့ယောဂီရဲ့ရှုမှတ်မှုနဲ့အတိကြတော့အဲ့လိုငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အတိမရှိတော့ဘူးတဲ့အဲ့ဒီအတိကိုပဲခွာထားနိုင်တယ်ပဲနှုတ်ထားနိုင်တယ်ဒါကြောင့်ကမ္မထံလည်းမြည်တယ်တတိပဋ္ဌာန်ဘာဝနာလည်းမြည်တယ်ဆိုတော့ကဲဘုန်းကြီးတို့ယောဂီများရဲ့အခုလက်တွေ့ ဈဉ္ဉံသွားတဲ့အသွားကိုတေချာလေးကြည့်ပေါ့ဘုန်းကြီးတို့ယောဂီများရှုမှတ်ပြီးတော့သွားနေတယ်ရှုမှတ်သွားတဲ့အခါမှာခြေတလန်းကိုတစ်ချက်မှတ်နဲ့ပဲသွားတယ်ဆိုပါစို့ညာလန်းတယ်ဘယ်လန်းတယ်အဲ့ဒီမှာညာလန်းဘယ်လန်းကိုတေချာယောဂီပုဂ္ဂိုလ်ရှုမှတ်ကြည့်ပါယောဂီပုဂ္ဂိုလ်ရဲ့စိတ်တွေကိုလည်းဘယ်မှမသွားအောင်ဈဉ္ဉံလျှောက်တဲ့အခါမှာလျှောက်နည်းတွေကရှိသေးတယ်ဒီတိုင်းပဂရိယောဂီသွားတယ်လို့လျှောက်နေလို့မရဘူး လမ်းလျှောက်နေတဲ့သဘောနဲ့ဈဉ္ညာလျှောက်တဲ့သဘောဟာမတူဘူးအတိတ်ပဲချင်းလည်းမတူလမ်းလျှောက်တယ်ဆိုတာအညောင်းပြေလျှောက်တာလမ်းလျှောက်တာပါအတွက်လေအညောင်းပြေလျှောက်တာဈဉ္ညာလျှောက်တယ်ဆိုတာတမာတိဖြစ်ဖို့ဉာဏ်ဖြစ်ဖို့လျှောက်တာဈဉ္ညာလျှောက်တယ်ဆိုတာဘာဖြစ်ဖို့လဲဟုတ်တယ်တမာတိဖြစ်ဖို့ဉာဏ်ဖြစ်ဖို့ရှောင်နေတာလမ်းလျှောက်တယ်ဆိုတာကဟိုကြည့်ဒီကြည့်နဲ့ကြည့်လျှောက်တာ ဇင်းညံလျှောက်တဲ့ပုဂ္ဂိုလ်ဟာမျက်နှာလေးချလျှောက်တယ်ဇင်းညံလျှောက်တဲ့ပုဂ္ဂိုလ်ဟာဘယ်လိုလျှောက်တယ်ဟုတ်တယ်လမ်းလျှောက်တဲ့ပုဂ္ဂိုလ်ဟာစကားတပြောပြောနဲ့ဟူပြောဒီပြောပြောရင်းလျှောက်တယ်ဟောဒီဈဉ္ဉံရှုမှတ်တဲ့ပုဂ္ဂိုလ်ဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ကအမှတ်တတိနဲ့လျှောက်တယ်ဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ကဘာနဲ့လျှောက်လဲအမှတ်တတိနဲ့လျှောက်တယ်တခြားစီပဲအတိပ္ပယ်ချင်းဘာမှမတူဘူးကွဲပြားတယ် ဒါကြောင့်မို့ဈဉ္ဉံရောက်တဲ့အခါမှာသေးသေးချာချာနေရာကိုပထမရွေးပါနေရာဟာညီညာပြန့်ပြူးတဲ့နေရာဖြစ်ရမယ်ကြိုက်ခမှုကလုတ်မရှိရအဲဒီလိုညီညာပြန့်ပြူးတဲ့နေရာကိုရွေးပြီးတော့မိမိသတ်မှတ်ပါဒီဘက်ထိတ်ကနေဟိုဘက်ထိတ်ထိဒီနေရာကနေဟိုနေရာထိကိုယ့်ဟာကိုယ်သတ်မှတ်လိုက်ပါဈဉ္ဉံလမ်းကိုကိုယ်တိုင်ရွေးချယ်ကိုယ်တိုင်သတ်မှတ်ပြီးပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာမနေ့ပိုင်းလျှောက်လေအဲ့ဒီနေရာပဲလျှောက်ပါ နေ့လျှောက်လေဒီနေရာပဲလျှောက်ပါညလျှောက်လေဒီနေရာပဲလျှောက်ပါစဉ္ညာလန်းကိုမပြောင်းပါနဲ့ဘုန်းကြီးတို့ယဟန္တာနဲ့ပုဂ္ဂိုလ်တို့များဆိုတဲ့စာအုပ်ကြီးတွေကိုလေ့လာကြည့်ပါရှေးခေတ်ကဒီယဟန္တာဆိုတဲ့အရိယာပုဂ္ဂိုလ်ကြီးတွေစဉ္ညာလန်းဟာတလန်းပဲရှိပါလေနှစ်လန်းသုံးလန်းမရှိပါဘူးသူတို့ရဲ့ကျောင်းရှိမှာအတောင်60များရှိတဲ့ဈဉ္ညာလမ်းဆိုတာသတ်မှတ်ထားပါတယ်ဈဉ္ညာလျှောက်ပြီဆိုရင်အဲ့ဒီလမ်းပေါ်မှာပဲလျှောက်နေပါတယ် အဲ့လိုဈဉ္ညာလျှောက်တဲ့လမ်းလေးကိုကိုယ့်ဟာကိုယ်တတ်မှတ်ပါတတ်မှတ်ပြီးတော့ဒီတနေရာတလန်းတစ်ဖြောင်းပဲလျှောက်ပါကိုယ်ကောက်ပြီးတော့မလျှောက်ပါနဲ့ပတ်ပြီးတော့မလျှောက်ပါနဲ့အဲ့ဒီမှာတလန်းတစ်ဖြောင်းစင်ကမဆိုတဲ့ပါဠိဟာအဓိပ္ပာယ်ကခောက်တုံပြန်ခြင်းလို့အဓိပ္ပာယ်ရပါတယ်ခောက်တုံခောက်ပြန်ဒီလမ်းလေးတလန်းတဲ့ပုံမှာပဲလျှောက်တာဖြစ်ပါလေဒါကြောင့်ဒီဘက်ထိတ်ကနေပြီးတော့ကိုတတ်မှတ်တဲ့နေရာတိအောင်အမှတ်တတိနဲ့ညာလန်းတယ်ပယ်လန်းတယ် လျှောက်တော့မယ်ဆိုရင်မျက်စိမျက်စိကရှေ့ကို၄တောင်ကမျက်လွှာလေးချလက်ကလေးကိုရှေ့ပိုက်ခြင်းပိုက်မယ်နောက်ပိုက်ခြင်းပိုက်မယ်အထက်ကိုမပိုက်ဘူးအထက်ပိုက်ရင်ဒီမှာမိမိရဲ့ရင်ညွန့်နှလုံးသားစီဖိထားတယ်လို့ဖြစ်တော့မောတက်လာလိမ့်မယ်ဒါကြောင့်ရှေ့ပိုက်ခြင်းပိုက်မယ်နောက်ပိုက်ခြင်းပိုက်မယ်လက်ကလေးပိုက်ပြီးတော့မျက်စိကလည်းရှေ့၄တောင်ကမျက်လွှာလေးချတာပြီးပြီဆိုတော့စိတ်က မိမိရဲ့ရှုမှတ်ရမယ့်အာယုံဖြစ်တဲ့ခြေလှမ်းပေါ်မှာအာယုံဆိုင်မယ်အဲ့ဒီခါကျတော့ညာခြေလှမ်းလိုက်ရင်ညာခြေပေါ်မှာစိတ်အာယုံလေးရောက်သွားဒါမျက်စိကလည်းစိတ်ဒီပြန့်စီရမလို့တော့ဘူးရှီလေးတောင်ကမျက်လွှာလေးချတာအထက်ပိုင်းခန္ဓာကိုယ်ကလည်းငြိမ့်နေတယ်ဒါကြောင့်အောက်ဘက်ရဲ့လှုပ်ရှားနေတာလေးတစ်ခုကိုပဲအာယုဆိုင်ပြီးတော့ညာခြေလှမ်းရင်ညာလှမ်းတယ်စဆုံးဘယ်ခြေလှမ်းရင်ဘယ်လှမ်းတယ်လှမ်းမှုအစအနေလှမ်းမှုအဆုံးတိအောင်တေချာလေးသတိခတ်ပြီးရှောက်မယ် အဲဒီလိုရှုမှတ်တဲ့အခါကလမှာယောဂီပုဂ္ဂိုလ်ပထမပိုင်းမှာအများပြောနေကြတဲ့ပညာအာယုန်ကြီးပါပဲခြေထောက်ကြီးကိုပဲထင်နေပါလေပညာအာယုန်ဖြစ်တဲ့ခြေထောက်ကြီးပါညာခြေလန်းတော့လည်းပဲအဲ့ဒီညာခြေထောက်ကြီးကိုပဲစိတ်ကထင်နေပါလေဘယ်ခြေလန်းလိုက်တဲ့ခံမှလည်းဘယ်ခြေထောက်ကြီးစိတ်ကထင်နေပါလေပညာအာယုန်ကြီးပါဒီဘောကိုဓက္ခဓက္ခဓက္ခဓက္ခရှုပါယောဂီတစ်ခေါက်ရှုပါနှစ်ခေါက်ရှုပါဆယ်ခေါက်ရှုပါအခေါက်20ရှုပါ သို့မဟုတ်10မိနစ်မိနစ်20မိနစ်50မိနစ်60မိနစ်စသည်ဖြင့်အဲ့ဒီမှာနိုင်ပြည့်လျှောက်နိုင်တဲ့မြတ်ကိုလျှောက်ပါအဲ့လိုလျှောက်တဲ့အခါကလည်းကြတော့စိတ်ကရှုစိတ်ကဒီပေါ်မှာပဲမြဲလာတယ်အနေမြဲလာတဲ့အခါကျတော့သူနဲ့ကိုယ့်ရဲ့ရှုအာယုံလေးနဲ့ရှုစိတ်ကလေးနဲ့တွဲလာတဲ့အခါကြာကြာလေးတွဲပြီးတော့မြဲလာတဲ့အခါကလည်းကြတော့ပို့ပြီးတော့တည်လာတယ်တရားနဲ့တရား အတူတကွတွဲကြတဲ့အခါပေါ့တငယ်ချင်းတွေပေါင်းတင်ကြတဲ့အခါကနတ်တစ်ပြုတ်လေးသူနဲ့တွဲပြီးပေါင်းတင်နေဆိုရင်သူအကြောင်းဘာမှမသိဘူးသူဖုံးကွယ်ထားတာတွေလည်းဘာမှမသိဘူးကြာကြာလေးလဲသူနဲ့တွဲကြည့်ပေါင်းကြည့်ရောသူအကြောင်းနေအကုန်လုံးမသိရဘူးလားအကုန်လုံးသိရတယ်အခုလည်းပဲမိမိရဲ့ရှုစရာအာယုံဖြစ်တယ်ညာချေပဲချေပေါ်မှာမိမိရဲ့စိတ်ကလေးတွဲပါနေဖို့လိုပါတယ်သူနဲ့တွဲပါနေရတယ် အဲ့လိုတွဲနေပြီဆိုတဲ့အခါကလည်းကြတော့ဟိုတုန်းကညာနှမ်းနေဆိုရင်လည်းပဲခြေတော်ကြီးပုံတရာနဲ့လှမ်းနေတယ်ဘယ်လမ်းနေဆိုရင်လည်းခြေတော်ပုံတရာနဲ့လှမ်းနေတယ်အခုကြတော့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီပုံတရံပြောက်သွားတယ်ပြင်းညက်ဆိုတဲ့ပုံတရံပြောက်ပြီးတော့လှမ်းတိုင်းလှမ်းတိုင်းဟာရွေ့ရွေ့ရွေ့ရွေ့ပြီးတော့တောင့်သွားတင်းသွားတဲ့သဘောပဲတွေ့တော့တယ်ဘယ်ချိန်လမ်းလိုက်ရင်လည်းပဲတရွေ့ပြီးတရွေ့ရွေ့ရွေ့ပြီးတော့အဆင့်ဆင့်ရွေ့နေတဲ့သဘောလေးနဲ့တင်းတောင့်သွားတဲ့သဘောလေးဒါပဲသိတော့တယ် အဲ့လိုသိသွားပြီဆိုတော့စောစောကပြောတယ်ပညာတရံပျောက်သွားပြီ။ဘာပျောက်သွားပြီလဲ။ပညာတရံပျောက်ပြီးတော့ပရမတ်ဆိုတဲ့သဘောပဲတွေ့ရတယ်။ပရမတ်ဆိုတဲ့ဘာကိုတွေ့လာတယ်။သဘောပဲတွေ့ရတယ်။တရားဆိုတာသဘောတရားဆိုတာဘာလဲ။သဘောပါဗျာ။အဲသဘောဆိုတာရောဘာလဲ။တရားတွေ့ခြင်းရင်ဘာကိုတွေ့အောင်ရှုရမလဲတရားမြင်ခြင်းရင်ဘာကိုမြင်အောင်ရှုမလဲ အေးအဲ့ဒီသဘောလေးပဲဈဉ္ဉံလျှောက်ရင်းနဲ့အခုဒီမှာသဘောလေးမြင်လာပြီတင်းလာတဲ့သဘောရွေ့သွားတဲ့သဘောတောင့်သွားတဲ့သဘောဒီသဘောလေးပဲအဲ့ဒီသဘောလေးကဝါယောဓာတ်ပဲအဲ့ဒီသဘောလေးကဘာဓာတ်ကြီးလဲအဲ့ဒီဝါယောဓာတ်ကယုတ်တရားဝါယောဓာတ်ကဘာတရားလဲအဲ့ဒီလိုတင်းတာတောင့်တာရွေ့တာလေးကိုသိနေတဲ့စိတ်ကလေးကကဲခြိလန်းတိုင်းခြိလန်းတိုင်းမှာဘာနဲ့ဘာတွေ့ရလဲယုံနဲ့နာမ်ပဲ ဒါပဲယုံ28ပါးနာငါဘလောက်ဆိုတာမျိုးခွဲစီရမလို့ဘူးမတိတတ်တဲ့သဘောကယုတ်တိတတ်တာလေးကနာမ်ပဲမတိတတ်တာကဘာလဲတိတတ်တာလေးကဒါပဲသူတို့နှစ်ခုပဲဟိုမှာလမ်းနေတာလေးကတခြားဒီကရှုသိနေတာလေးကတခြားနှစ်ခုကွဲနေတာဟိုကတရွေချင်းတရွေရွေ့ပြီးတောင်းတင်းသွားတာလေးကတခြားဟောဒီကဒီမှာရှုပြီးတော့သိနေတာလေးကတခြားနှစ်ခုပဲတောင်းတင်းသွားတာလေးရွေ့သွားတာလေးကယုတ်သိနေတာလေးကနန္ဒာပဲ အဲ့တော့ပရမသဘောပြောက်ပြီးတော့ပညာသဘောပြောက်ပြီးတော့ပရမသဘောလေးထင်လာပြီအဲ့လိုထင်လာပြီအဲ့ဒီသဘောလေးကိုမြင်လာပြီဆိုရင်အမှန်မြင်လာလားအမှားမြင်လာလားအမှန်မြင်ပါဗျာအေးအမှန်မြင်တာဖြစ်တဲ့အတွက်တရားမြင်လာလားမတရားမြင်လာလားတရားမြင်သွားပြီဘာတရားမြင်တာလဲဘာတရားတွေ့တာလဲဆိုရင်ယုတ်တရားနံတရားတွေ့သွားပြီဘာတရားတွေ့သွားပြီလဲယုတ်တရားနံတရားတွေကိုတွေ့သွားပြီဒီမှာဈဉ္ညာရှောင်ရင်းနဲ့ ကဲစောစောကယုံနံကို အမှန်သိပြီဆိုရင်တော့အမှန်ဒိဋ္ဌိဖြစ်တဲ့ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမပြုတ်ဘူးလားအဲ့ဒါမှပြုတ်သွားပြီကိုကဘာမှဖြုတ်နေစရာမလိုအမှန်သိလိုက်တာနဲ့အမှားဒိဋ္ဌိဆင်သွားပြီအမှားဒိဋ္ဌိဆင်သွားပြီဘုန်းကြီးတို့ယောဂီများဘာဖြစ်လို့လဲဆိုရင်အမှန်မြင်လို့ဘာကိုမြင်လို့လဲအမှန်မြင်လို့ပါဘုရားအမှန်ကိုမြင်လို့ဘုန်းကြီးတို့ယောဂီများဒါကြောင့်မို့ တရားရှုတဲ့အခါကာလမှာအဲ့ဒီလိုသဘာဝအမှန်တရားလေးကို မြင်အောင်ရှုရတယ်။အမှန်မြင်အောင်ရှုလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိတို့တတန်တရာလုံးဆွဲလာခဲ့တဲ့တက္ကာယဒိဋ္ဌိပြုတ်ပြီးအတ္တဒိဋ္ဌိပြုတ်ပြီးအထူးဖြုတ်เสียလိုသေးရဲ့လားမလိုတော့ဘူးဒီမှာအလင်းရောက်ရင် အမှောင်ပါဖြစ်သွားလဲပျောက်သွားတယ်အမှန်မြင်ရင်အမှားပါဖြစ်သွားလဲပျောက်သွားပြီဒါအမှန်မြင်အောင်အခုယောဂီပုဂ္ဂိုလ်များရှုနေတာ ကိုဈဉ္ညာလျှောက်တာရှူရင်းနဲ့ပဲအမှန်ကိုမမြင်ဘူးလားဗျာအဲ့ဒီဟာလေးကိုပဲဘုန်းကြီးမင်းညကပြောတယ်ဝိပဿနာတမ္မာဒိဋ္ဌိပါတယ်အေးဒါဝိပဿနာတမ္မာဒိဋ္ဌိဝိပဿနာရှုရင်းနဲ့တမ္မာဒိဋ္ဌိအတိမှန်အမြင်မှန်ရရှိသွားတာပဲတခါတည်းအတိမြင်မှန်ရရှိသွားတာပဲအဲ့ဒီလိုဆိုတော့ဘုန်းကြီးစောစောကပြောခဲ့တယ်တမ္မာပုဂ္ဂိုလ်တွေတရားမရှုမှတ်တဲ့ပုဂ္ဂိုလ်တွေလည်းပဲသွားရင် သွားမှန်သိတာပဲ ခွေးမိခွေးအစရှိတဲ့အညံစားတရားဝါတွေတောင်မှသွားရင်သွားမှန်သိသေးတာပဲဒီလိုသွားတယ် သွားတယ်လို့ရှုယုံနဲ့ဝိပဿနာဖြစ်နိုင်ပါမလားဆိုတာလေးရဲ့အမေးကိုအခုဟောဒီမှာဖြေရဝိပဿနာ ဖြစ်နေပြီဘာဖြစ်နေပြီလဲငင်းဝိပဿနာဖြစ်နေပြီဘုန်းကြီးတို့ယောဂီများဟိုတမန်ပုဂ္ဂိုလ်ရဲ့အတိနဲ့အခုယောဂီပုဂ္ဂိုလ်ရဲ့အတိတူသေးလား တာမန်ပုဂ္ဂိုလ်ကငါကြောင်းသွားမယ်ငါဈေးကိုသွားမယ်ငါအလုပ်ကိုသွားမယ်ငါအနေနဲ့သွားတာအခုယောဂီပုဂ္ဂိုလ်ကြတော့ငါပါသေးရဲ့လားသွားနေတာကယုံနာမယ်ဒါပဲယုံနဲ့နာမယ်သွားတာဒါကြောင့်မို့သွားကျင်တဲ့စိတ်ကနန္တရားသွားနေတာလေးကပါလေအေးဒါလေးကိုဘုန်းကြီးတို့ကျေးဇူးရှင်အဲဩဝါဒစီရဆရာတော်ဥတ္တဝရကနေပြီးတော့ဆောင်းပုံလေးပေးထားတယ်ကဲဒါလေးဆိုကြည့်အောင် သွားခြင်းတာကနံသွားခြင်းတာကနံသွားရေဟံကယုတ်သွားရေဟံကယုတ်သူမဟုတ်ငါမဟုတ်သူမဟုတ်ငါမဟုတ်သွားတာနံနဲ့ယုတ်သွားတာနံနဲ့ယုတ်နံယုတ်နှစ်သိင်းအမြင်ရှင်းနံယုတ်နှစ်သိင်းအမြင်ရှင်းသွားရင်အလုတ်လုံးသွားရင်အလုတ်လုံးဟောသွားရင်ဝိပဿနာလုတ်လုံးမယ်ဘာလုတ်လုံးမှာလဲဝိပဿနာ အေးသွားရင်အလုတ်လုတ်သွားမယ်ဝိပဿနာအလုတ်လုတ်သွားမယ်ရှုမှတ်မှုတတိပဋ္ဌာန်အလုတ်လုတ်သွားမယ်ဒီတိုင်းသွားရင်မိမိတို့ဒီမှာလှုပ်လှုပ်သွားလို့ရှိရင်ယုံနဲ့နံအမှန်သိတဲ့ဉာဏ်นี่မပေါ်ဘူးလားဗျာအေးအမှန်သိတဲ့ဉာဏ်นี่အဲ့ဒီမှာတခါလေးပေါ်လာမယ်ဒီတိုင်းပဲဆက်လက်ပြီးတော့ရှုသွားဘုန်းကြီးတို့ယောဂီများတတိအားလေးတမာရီအားလေးဒီတဲ့ဒီတဲ့ပို့ပြီးတော့အာကောင်းလာလိမ့်မယ်အာကောင်းထက်တန်လာတာနဲ့အမြန်ဒီတဲ့ပို့ပြီးတော့အတိဉာဏ်တွေကရောမတိုးတက်ဘူးလား အသိဉာဏ်ကလည်းတခါလေးတိုးတက်လာလိမ့်မယ်အဲ့ဒီမှာယောဂီပုဂ္ဂိုလ်ကတော့ဒီမှာညာလန်းတယ်ဘယ်လန်းတယ်ရှုနေတာပဲအဲ့ဒီပုံမှာပဲယောဂီရဲ့ရှုစိတ်ကလည်းဒီပုံမှာပဲအဲ့ဒီလိုဟာရှုနေလိုက်တာမိနစ်30မိနစ်40မိနစ်50စသည်ဖြင့်ဒီမှာကြာရှည်စွာရှုနေတယ် ရှုရင်းရှုရင်းနဲ့အဲ့ဒီမှာဉာဏ်ပေါ်လာပြီဆိုပြန်တဲ့အခါကျတော့ဟောသွားခြင်းနဲ့စိတ်နဲ့အကြောင်းလေးကြောင့်သွားမှုဆိုတဲ့အကျိုးဖြစ်လာတာပါလား သွားခြင်းတဲ့စိတ်နှံလေးကအကြောင်းသွားနေတဲ့ရုပ်လေးကအကျိုးဩအကြောင်းနဲ့အကျိုးသွားပြန်တော့လည်းပဲသွားတယ်လို့မရှိမှရဘူးလားမရှိပါဘူးကဲသွားနေတာလေးကရုပ်အကြောင်းတရားဟောသွားတယ်လို့ရှုတဲ့စိတ်ကလေးကနာအကျိုးတရားအဲ့ဒီမှာအကြောင်းယုံနာအကျိုးယုံနာတခါတရံမှာနာကအကြောင်းဖြစ်ပြီးတော့ယုတ်ကအကျိုး တခါတရံမှာယုတ်ကအကြောင်းဖြစ်ပြီးတော့နာငါအကျိုးအဲ့ဒီမှာယုတ်နဲ့နာအကြောင်းအကျိုးတွေဆက်ဆက်ဖြစ်နေတာပါလားဆိုတာသွားနေရင်းနဲ့သူ့ဟာသူစိတ်ထဲကသဘောကျသွားတာသွားနေရင်းနဲ့ဘာဖြစ်သွားတာလဲမိမိရဲ့ရှုမှတ်နေတဲ့နေရင်းနဲ့ပဲသဘောကျသွားတာအဲ့ဒါဉာဏ်သိသိသွားတာတွေးပြီးသိတာမဟုတ်ဘူးစဉ်းစားပြီးသိတာမဟုတ်ဘူးဆရာဘုန်းကြီးကဟောပြလို့သိတာမဟုတ်ကိုယ်တိုင် ရှုမှတ်နေရင်းနဲ့ကိုသဘောပေါက်သွားတာ ကိုယ့်အကူယက်နေတယ်ယက်နေရင်ကနေပြီးတော့စိတ်ကပရမစဖြစ်လာတယ်သွားခြင်းနေစိတ်အဲ့ဒီစိတ်ကလေးစဖြစ်မှဟိုမှာခန္ဓာကိုယ်ကတည်ရခြင်းတည်ရခြင်းသွားတာနိစိတ်တကိရိယာဝါယောဓာတုဝိပါရိနာတဲ့ဒီမှာဖွင့်ပြတာစိတ်တကိရိယာဝါယောဓာတုဝိပါရိနာပြုအပ်သောတောင့်တင်းဟိုစိတ်တကိရိယာဝါယောဓာတုဝိပါရိနာစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှုဤပြန့်နှံ့လှုပ်ရှားခြင်းကြောင့်ပစ္စတိသွားတယ် ဆိုလိုရင်းကတော့စိတ်ကသွားခြင်းလို့ယုံကြည်သွားနေတာဘယ်သူကသွားခြင်းတာလဲစိတ်ကသွားခြင်းငြိစိတ်ကသွားခြင်းတာဒီမှာကိစ္ဆာမီတိစိတ်တန်တယ်သွားမည်ဟုကြံသောစိတ်သည်ဥပ္ပစ္စတိရှေးဥစွာဖြစ်တယ်စိတ်ကသွားမယ်ဆိုတဲ့စိတ်ကိုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးတရားပွဲဟောနေတယ်တရားပွဲလေးပြီးသွားပြီဆိုရင်စိတ်ကထခြင်းတဲ့စိတ်အဖြစ်ဘူးလား စိတ်ကစဖြစ်နေပြီထားခြင်းနဲ့စိတ်လေးဖြစ်လာတော့ယုတ်ကြည်ကဘာလို့လဲထားတယ်အဲ့ဒီမှာသူ့အကြောင်းနဲ့သူ့အကျိုးအဲ့ဒီမှာသူကသူသဘောကျသွားတာဩစိတ်ကထားခြင်းလို့ယုတ်ကြည်ထားတာစိတ်ကအကြောင်းပဲယုတ်ကြည်ကအကျိုးပဲဟောထားတော့ထားတယ်လို့ရှုပြန်တယ်ထားတဲ့အခါထားမှုယုတ်ကြည်ကအကြောင်းပဲထားတယ်လို့ရှုနေတာကအကျိုးပဲသူဟာသူကိုကိုကစိတ်ထဲကသဘောကျပြီးတော့သွားတာ သွားတဲ့ခါမှလည်းဒီတိုင်းပဲသွားခြင်းတဲ့စိတ်ကလေးကစဖြစ်တယ်သွားခြင်းတာလေးကအကြောင်းပဲသွားနေတာလေးကအကျိုးပဲဒီမှာအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးအဲ့လိုဆက်ဆက်ဖြစ်နေတဲ့သဘောကိုယောဂီပုဂ္ဂိုလ်ကသိသွားတယ်ဒါကြောင့်မို့ကိစ္စမီတိစိတ်တံသွားမီဟုကြံသောစိတ်သည်ဥပ္ပစ္စတိရှေးဥစွာဖြစ်ပေါ်တယ်တန်ထိုစိတ်ကဝါယံဇနေတိတောင့်တင်းလှုပ်ရှားမှုကိုဖြစ်စေတယ်စိတ်ကနေပြီးတော့သွားခြင်းနဲ့သွားတော့မဲဆိုတဲ့စိတ်လေးလည်းဖြစ်သွားရောတောင့်တင်းလှုပ်ရှားမှုတွေဖြစ်လာတယ် တောင့်တင်းလှုပ်ရှားမှုတွေဖြစ်လာတယ်ဝါယောအဲ့ဒီတောင့်တင်းလှုပ်ရှားမှုကတဲ့ဝိညာဉ်တွေကာယဝိညာဉ်ဟုခေါ်သောတွန်းကံမှုတတ္တိအထူကိုဇနီးတည်ဖြစ်ပေါ်တယ်ဒီခန္ဓာကိုယ်ကြီးကိုရော့ကျသွားတာလားတွန်းကံတဲ့သဘောလားတွန်းကံတဲ့သဘောဝါယောဓာတ်ကသွားတော်မယ်ဆိုတဲ့စိတ်လေးဖြစ်လာတာရှိသေးတယ်ဝါယောဓာတ်ဝါယောရဲ့စိတ်တစ္ဆဝါယောဓာတ်တွေဒီကနေ့ပြန့်နှံ့သွားတယ်အဲ့လိုစိတ်တစ္ဆဝါယောဓာတ်တွေပြန့်နှံ့ပြီးတော့တွန်းကံမှုတတ္တိတို့ကိုဖြစ်လာတယ်ဒါကြောင့်မို့ သွားတဲ့အခါမှာစိတ်တကရိယာဝါယောဓာတုဝိပါရိနာစိတ်ကပြုတ်အပ်သောတောင့်တင်းလှုပ်ရှားမှုဤပြန့်နှံ့လှုပ်ရှားခြင်းကြောင့်တကလတ္တကာယတတကိုယ်လုံးဤပုရတော်ဘိနိယာတော်တဲ့ရှေ့ဘက်သို့တဲ့တဲ့ဆောင်သွားခြင်းကိုကမဏန္တိသွားခြင်းဟူ၍ဝစတိကိုဆိုရတယ်။သွားတဲ့အခါမှာအတိဘလူရင်းလေးပြောရရင်သွားခြင်းနဲ့စိတ်နှံကြောင့်သွားမှုလေးဖြစ်သွားတယ်။ဒါကြောင့်မို့စိတ်ကသွားခြင်းနဲ့ယုတ်ကြီးကသွားနေတယ်။အဲ့ဒါလေးကိုယောဂီပုဂ္ဂိုလ်ကသေးသေးချာချာသိသွား အဲ့ဒီမှာအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောလေးကိုယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဒီဈဉ္ညာရှောက်ပြီးရှုမှတ်နေရင်လည်းအကြောင်းအကျိုးအကြောင်းအကျိုးအကြောင်းအကျိုးဆက်ဆက်ဖြစ်နေတာလေးကိုပြိဿသမုပ္ပါသဘောလေးသိနေဒီတဲ့တတိယသမารီအားတွေကောင်းလာတဲ့အခါကလည်းကြတော့ရှုเสียရအာယုံလေးတွေကိုရှုတိုင်းရှုတိုင်းဟာဒီရှုเสียရအာယုံလေးတွေရဲ့ပေါ်ပြီးပြောက်တဲ့သဘောလေးတွေယောဂီပုဂ္ဂိုလ်မှာဉာဏ်လေးတွေဖြစ်လာတယ် တခုလောက်ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာတွေ့လိုက်ရင်ဟောအကုန်လုံးယုံနံသင်္ခါရတရားတွေကမမြဲတဲ့တရားတွေပဲလို့သုံးသပ်ဆင်ခြင်ပြီးသိတဲ့အသည့်အဲ့ဒီအသည့်မျိုးလည်းပဲဆင်ခြင်ပြီးသိတဲ့အသည့်မျိုးလည်းသိတယ်။ဒါဇင်းညာလျှောက်ပြီးသွားနေတဲ့အခါကာလမှာကြည်တလန်းကုံဆုံးတိုင်းတလန်းကုံဆုံးတိုင်းသူမမြဲဘူးဆိုတဲ့သဘောလေးကိုသူကသဘောပေါက်သွားလို့ရှိရင် အာလုံတပိသင်္ခါရအိဋ္ဆာ အလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေဟာမမြဲတဲ့တရားတွေပဲလို့အားလုံးကိုသုံးသပ်ဆင်ခြင်တာဒါကိုတမ္မတဏညာလို့ခေါ်တယ်ဒီထက်ပိုပြီးတော့တတိယသမารီအားတွေကောင်းတဲ့ခါကျတော့ဟောရှုတိုင်းရှုတိုင်းရှုကအာယုံကလည်းပေါ်ပြီးပြောက်ရှုသိနေတဲ့ရှုစိတ်ကလေးကလည်းပေါ်ပြီးပြောက်ဖြစ်ပြီးဖြစ်ဒီသဘောကြီးတဲ့ယောဂီပုဂ္ဂိုလ်သိလာအဲ့ဒီလိုသိဖို့အတွက်ယောဂီပုဂ္ဂိုလ်ဟာသေချာစူးစိုက်ပြီးတော့ရှုကြည့်ပါ တေချာစူးစိုက်ပြီးတော့ရှုရင်ဒီမှာခြေလန်းတိုင်းခြေလန်းတိုင်းပေါ့နော်တလန်းပြက်သွားပြီးရင်နောက်တလန်းအသစ်ဖြစ်တာကိုတွေ့လိမ့်မယ်တလန်းပြက်သွားပြီးရင်နောက်တလန်းအသစ်ဖြစ်တာကိုတွေ့လိမ့်မယ်ပထမခြေလန်းယုံနံတန်းတို့လန်းဒုတရာမရှိကြဘူးပထမလန်းနဲ့ခြေလန်းတွေကမရှိတော့နောက်ဒုတိယခြေလန်းပဲရှိတော့နောက်တတိယခြေလန်းလှမ်းလိုက်တဲ့အခါဒုတိယခြေလန်းရှိသေးလားမရှိပါဘူး မရှိတော့ဘူးအဲ့ဒီမှာဩခြေလန်းနေရလည်းပဲတလန်းပြတ်သွားလိုက်တလန်းအသစ်ဖြစ်ပေါ်လာလိုက်တလန်းပြတ်သွားလိုက်တလန်းအသစ်ဖြစ်ပေါ်လာလိုက် ਨੇ မမြဲတဲ့တရားတွေပါလားလို့သူတော်ဘာပြောမှသိရမှလားကိုယ်တိုင်ညာနဲ့သိရမှလားအဲ့ဒီလိုကိုယ်တိုင်ညာနဲ့သိလိုက်ပြီဆိုရင်ဒါဘာဝနာမယညာမယ်ဘာညာလဲဘာဝနာမယညာမယ်ဒါအဖြစ်ပြက်ကိုသိတဲ့ညာမယ်ဘာကိုသိတဲ့ညာလဲဖြစ်ပြက်ကို အေးအဖြစ်ဖြစ်ကိုယောဂီပုဂ္ဂိုလ်ဟာဈဉ္ညာလျှောက်ရင်းနဲ့ကိုသိနေတာဈဉ္ညာလျှောက်ရင်းနဲ့ကိုဒီဖြစ်ဖြစ်သဘောလေးကိုသိသိချာချာသိနေတယ်အဲ့ဒီဖြစ်ဖြစ်ဉာဏ်လေးလောက်တော့အနည်းဆုံးရအောင်ကြိုးစားဖို့လိုပါတယ်ဒီယုံနာရဲ့ဖြစ်မှုပြမှုသဘောလေးကိုယောဂီပုဂ္ဂိုလ်သိပြီဆိုရင်လူဘဝမှာလူဖြစ်ရချို့နှက်ပြီပြောရရင်သာသနာတော်နဲ့တွေ့ရချို့နှက်ပြီလေ မြတ်စွာဘုရားကယောဇာဝတ္တတတံဇီဝေအပတ္တံဥဒယပယံဧကံဇီဝိတံတေယောပတ္တတောဥဒယပယံယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥဒယပယံယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းပြခြင်းဆိုတဲ့သဘောကိုအပတ္တဝတ္တတံအပတ္တံအပတ္တံတော့ဧကံတိတိမတွေ့မမြင်ရသည်ရှိသော ဝတ္တတတံသင်္ချာတွေ့ကြုံနှစ်တရားကာလပတ်လုံးဇီဝေမပြတ်အစဉ်အသက်ရှင်၍နေရပါတော်လေနတ်သေးရောလူဖြစ်ရာကျိုးမနှက်ယိုးအမှန်တိသာရီယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥဒယဘယံယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ပြချင်းပြချင်းဆိုတဲ့သဘောကို ပတ္တတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိရှုမြင်၍သိရသည်ရှိသောဧကဟံဇီဝိတံတနေ့တရက်ဓမ္မနပင်သက်ရှင်၍နေရပါတော်လင်တေယောသာသနာနှင့် တွေ့ကြုံရာဂျိုးနဘတဖြင့်မပြတ်တစေမြတ်လှပါပေတည်း ကဲဒီတော့ဘုန်းကြီးတို့ယောဂီများဒီယုံနာရဲ့ဖြစ်ဖြစ်သဘောလေးလောက်ကတော့ဒီ9ရက်တာတရားစခန်းလေးမှာလည်းပဲကိုယ်တိုင်လည်းကြိုးစားမယ်ကိုယ့်ဘက်ကတတရားသမารီအားတွေလည်းကောင်းပြီးတော့ပြည့်စုံလာပြီဆိုရင်ဒီညာအဆင့်လောက်တော့မရနိုင်ဘူးလားဒီညာအဆင့်လောက်ရပြီဆိုရင် သာသနာတော်နဲ့တွေ့ရကြုံမနှက်ဘူးလားလူဘဝမှာရောလူဖြစ်ရကြုံမနှက်ဘူးလား အသက်ရှည်ရှည်နေရကြိုးရောမနှက်ပေဘူးလားမှန်ပါပါဒီလောက်ယုံနံတရားလေးရဲ့ဖြစ်ဖြစ်သဘောလေးမှာဉာဏ်မသက်ဝင်ဘူးဆိုရင်အသက်တွေရာကျော်ရှည်ရှည်နေရပေမဲ့အသက်ရှည်ရကြိုး မနှက်ဘူးလူဘဝမှာလူဖြစ်ရကြိုးမနှက်ဘူးနောက်ဆုံးသာသနာတော်ကြီးတွေ့နေရပြီမဲ့တွေ့ရကြိုးမနှက်ဘူးတဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများဟောဒီဓမ္မစက်ကုဓမ္မဓမ္မယုံတော်ကြီးရဲ့ဓမ္မမိသားစုများကတော့ဖြင့် မိမိတို့ဘဝမှာလူဖြစ်ရာကြိုးနှံ့မယ်ယုံနာအဖြစ်ပြက်ကလေးကို မသိသေးရင်သိအောင်နောက်တန်နှစ်ရက်ချန်သေးတယ်ဆက်ပြီးကြိုးစားမယ်အဲဒီလိုဆက်ပြီးကြိုးစားမယ်ထိုင်ပြီးတော့ရှူရင်းတယ်လေသိနိုင်တယ်ယခုပြောတယ်ဈဉ္ညာလျှောက်ပြီးတော့ရှူရင်းတယ်ရောမသိနိုင်ဘူးလားဈဉ္ညာလျှောက်ပြီးရှူရင်းတယ်လေသိနိုင်တယ်အဲဒီကနေဆက်လက်ပြီးတော့ယောဂီပုဂ္ဂိုလ်ကြိုးစားရှုသွား အဲ့ဒီလိုရှုမှတ်အားထုတ်သွားလို့ဝိပဿနာဉာဏ်ဤဒီအဖြစ်ပြက်ဉာဏ်ဤအားကောင်းလာရင်ဟိုဘက်ကဒုက္ခ ानु ပဒနာအနတ္တ ानु ပဒနာဆိုတဲ့ဝိပဿနာဉာဏ်ဤအစဉ်စဉ်ပေါ်လာလိမ့်မယ်ဒီဝိပဿနာဉာဏ်ဤပေါ်လာပြီဆိုရင်ကတော့ဒီဉာဏ်ဤအားပြည့်လာတာနဲ့အမျှယုံနာတရားတွေရဲ့ဖြစ်မှုပြမှုပြတ်ဆဲသွားတဲ့အငြိမ့်တနိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားတကြိမ်တစ်ခါလောက်ကိုယ်တိုင်တွေ့ရပြီဆိုရင် အပယ်လေးပါးကလုံးဝမလွတ်နိုင်ဘူးလားဗျာ အပယ်လေးပါးကလွတ်သွားနိုင်တယ်ဒါကြောင့်မို့မိမိတို့ဟာကိုတမက်တဖို့လောက်လည်းပဲဒီ9ရက်အတွင်းကိုယ့်ရဲ့ပါရမီရှိရင်ရှိသလောက်ရသွားနိုင်တယ်ပါရမီတို့ရှိမယ်ဆိုရင်ဆက်လက်ကြိုးစားအားထုတ်လို့ရှိရင်အရတမညာပူညာဆက်ရောက်ပြီးတော့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာရောမရနိုင်ဘူးလားလွတ်မြောက်မှုချမ်းသာလွတ်မြောက်မှုဆိုတာဘာတွေကလွတ်မြောက်တာလဲဆင်းရဲအလုံးကလွတ်မြောက်တာဘာကလွတ်မြောက်တာလဲဆင်းရဲအလုံးကလွတ်မြောက်တာ အေကိလေသာဝကမ္မဝဝိပါကဝဆိုတဲ့အဲ့ဒီဝဆင်းရဲအလုံးကလွတ်မြောက်သွားပြီလွတ်သွားပြီအဲ့ဒီပုဂ္ဂိုလ်ဟာတခါနဲ့ဆင်းရဲကိုနောက်ထပ်ဘာမှမတွေ့နိုင်တော့အဲ့ဒီလောက်ကိုဒီဝိပဿနာတရားတွေပွားများအားထုတ်လို့ရှိရင်ဒီအားထုတ်နေစေအချိန်မှာဒိဋ္ဌိဝဓမ္မေမျက်မှောက်အားထုတ်နေစဉ်မှာပဲဒီတရားတို့တွေမရနိုင်ဘူးလားဗျာအဲ့ဒီလိုရသွားတဲ့ပုဂ္ဂိုလ်ဈဉ္ညာလျှောက်ရင်လည်းပေါ့ ခုဘုန်းကြီးတို့ယောဂီများကိုကုစဉ္ညာလျှောက်တာလေးကိုတစ်ချက်မှတ်ကလေးပြောထားတယ်အဲ့ဒီတစ်ချက်မှတ်ကလေးနိုင်နိုင်နင်းနင်းမှတ်နိုင်ရင်ရှစ်တိုးပြီးတော့နှစ်ချက်မှတ်မယ်ဘယ်လိုမှတ်မလဲကြွတယ်ခြားတယ်ကြွတယ်ခြားတယ်နှစ်ချက်မှတ်ခြေတလန်းကိုနှစ်ချက်မှတ်သွားမယ်အဲ့ဒီနှစ်ချက်မှတ်ကလေးကိုနိုင်နင်းသွားပြီဆိုရင် သုံးချက်မှတ်မယ်ဘယ်နှချက်မှတ်မလဲသုံးချက်ပါအေးသုံးချက်ကြွတယ်လန်းတယ်ခြားတယ် ဟိုကကြွတာလေးနဲ့ဒီကကြွတယ်ဆိုတဲ့မှတ်စိတ်ဟိုကလန်းတာလေးနဲ့ဒီကလန်းတယ်ဆိုတဲ့မှတ်စိတ်ချတာလေးနဲ့ချတယ်ဆိုတဲ့မှတ်စိတ်တထက်တည်းတထက်တည်းကြနေအောင်မှတ်မယ်အဲ့ဒီလိုရှုမှတ်ရင်ဘုန်းကြီးစောစောကပြောတယ်တဘာဝသဘောလေးတွေတင်းသဘောရော့သဘောပေါ်သဘောလေးသဘောဒီသဘောလေးတွေမတွေ့နိုင်ဘူးလားတွေ့နိုင်အောင်တေချာစူးစိုက်ရှုဖို့တော့မလိုဘူးလားကဲဆိုကြည့်လိုက်သွားတာသွားမှန်သည့် သေးသေးချာချာမြင်အောင်ကြည့်သေးသေးချာချာမြင်အောင်ကြည့်၍နေတာလေးတွေ့ရ၏တွေ့နေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ဧတဝါယောတတ္တတိဧ ဟောတံဝါယောဓာတ်ရဲ့သဘောတင်းသဘောတောင်သဘောရွေသဘောလေးတွေကိုငါသိနေတယ်ဆိုရင်ငါဝါယောဓာတ်ကိုသိနေတယ်နော်တကယ်ကိုအမှန်သဘောလေးကိုသိနေပြီဘာသဘောလေးသိနေတာလဲတကယ်အမှန်သဘောလေးဒီသဘောလေးရှိတာကိုဘုန်းကြီးတို့ဘုဒ္ဓဇင်ပုဂ္ဂိုလ်တွေကသူငါယောက်ျားမိန်းမလို့အမိတတ်တာအမှားသိသိနေတာအခုသေချာရှုကြည့်တဲ့အခါကျတော့အမှန်တဘာဝဝါယောဓာတ်ရဲ့သဘောလေးပဲရှိတယ်နောက်တစ်ခါဘုန်းကြီးတို့ကြွားတဲ့လမ်းတွေချတယ်လို့ရှုရတဲ့အခါမှာကြွားကြိုက်ကလေးမှာ တခါတည်းမှာဘဏောင်လေးကြွလာတဲ့အခါတရွေပြီးတရွေတရွေပြီးတရွေတေချာစူးစိုက်ပြီးတော့အမှတ်ကောင်းနေတဲ့ပုဂ္ဂိုလ်ကသိတယ်။တခါတည်းကြတော့လည်းပဲကြွတယ်လို့ရှုတဲ့အခါမှာပေါ်ပြီးပါလာတဲ့သဘောလေးတွေ့တာ။တခါတည်းကြတော့လည်းပဲဒီလိုမဟုတ်ဘူး။လေးပြီးတော့ပါလာတာလေးတွေ့ရတယ်။အဲ့ဒီမှာသဘောချင်း မတူတော့ရွေ့ပြီးတော့ပါလာတဲ့သဘောလေးသိရင်ဝါယောဓာတ်ကိုသိတာ။ရွေ့သဘောလေးသိရင်ပါဓာတ်ကိုသိတာလေ။ ဟောပေါ်လာတဲ့သဘောလေးသိရင်တေဇောဓာတ်ကိုသိတာပေါ်သဘောလေးသိရင်တေဇောဓာတ်ပေါ်တယ်ဆိုတာမီးဓာတ်ခေါ်တယ်မီးဆိုတာပူတာအေးတာနှွေးတာအဲ့ဒီပူမှုအေးမှုနှွေးမှုဟာမိတမီးဆိုတာအပေါ်တောင်ကလေလာရင်မြောက်ကိုပါသွားတယ်မြောက်ကလေလာရင် တောင်ကိုပါသွားတယ်အပေါ်ဒါကြောင့်မို့ဒီတေဇောဓာတ်ပေါ်တဲ့သဘောလေးထင်ရှားတာလေးကိုတေဇောဓာတ်တည်းထည့်ပေးတာလေ တကယ်လို့လေးတဲ့သဘောပေါ့ကြွတယ်လို့ရှုမှတ်တဲ့ကဘဏ္ဍလေးကလေးပြီးပါလာတာလေးတွေ့ရင်အာဘောတက်ဘာတက်လဲအာဘောဆိုတာယူစည်းဖွဲ့စည်းတာရေတက်ရေဆိုတာပုံနဲ့ထည့်ပြီးဆွဲကြည့်စမ်းပေါ်သလားလေးသလားလေးပါဘူးဒီဒါကြောင့်လေးသဘောလေးထင်ရှားရင်အာဘောတက်တဲ့ထည့်တာဒါကကြွကြိုက်လေးမှာဒီမှာတသဘာဝတွေတမျိုးပြီးတမျိုးပြောင်းလဲပုံတွေလှမ်းကြိုက်မှာတော့မပြောင်းလဲဘူးရွေသဘောနဲ့တောင်သဘောတင်းသဘောပဲရှိတယ် ဒါဝါယောဓာတ်ပဲထင်ရှားခြားခိုက်ကြတော့ဝါယောဓာတ်တယ်မဟုတ်ဘူးရွေသဘောနဲ့ထင်ရှားတယ်လေးသဘောနဲ့ထင်ရှားတယ်ဝါယောအာဘောကတ္တလေးကိုဆိုကြည့်မယ်ကြွာရာကြွာမှန်းတိကြွာရာကြွာမှန်းတိတေတေခြားခြားမြင်အောင်ကြည့်တေတေခြားခြားမြင်အောင်ကြည့်ရွေနေရာလေးတွေ့ရ၏ရွေနေရာလေးတွေ့ရ၏အေဒဝါယောတတ္တိအေဒ ကြွတဲ့အခိုင်မှာရွေ့တဲ့သဘောလေးတွေ့ရင်ဗာတ္တကိုတွေ့တယ်ကဲနောက်တစ်ခါကြွတံကြွမှန်းသည်တေသေးချာချာမြင်အောင်ကြည်ပေါ်နေရာလေးတွေ့ရ၏အေရာတေဇောတတ္တတိကြွတံကြွမှန်းသည်ကြွ တေသေးချာချာမြင်အောင်ကြည်တေသေးချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏လေးနေတာလေးတွေ့ရ၏ဧတာအဘောတတ္တိဧတာအဘောတတ္တိဟောကြွားကြိုက်ကလေးမှာကြွားကြိုက်ကလေးမှာတစ်ချိန်နဲ့တစ်ချိန်သိတာချင်းတူသလားမတူဘူးတော့သေချာကြည့်ဘုန်းကြီးယောဂီတို့ကိုတရားပြပေးနေတယ်ဆိုတာကံပြဆုတ်ပြနေတာနော်တကယ်လို့မတွေ့ဘူးဆိုရင်ကိုယ့်ဟာကိုယ် စမ်းကြည့်သေးသေးချာချာလူရှင်းတဲ့နေရာလေးကိုတေချာလေးလျှောက်ကြည့်စမ်းတေချာကြွားကြိုက်လေးမှာသေးသေးချာချာလျှောက်ကြည့်သေးသေးချာချာကြည့်သေးသေးချာချာမြင်အောင်ကြည့်လို့ပြောတာပဂရီမျက်စိနဲ့မျက်လုံးကြီးပြုတ်ကြည့်ရမှာမဟုတ်ဘူးနော်ဉာဏ်မျက်စိနဲ့ကြည့်ဘာနဲ့ကြည့်ရမှာလဲဒီဉာဏ်မျက်စိနဲ့တည်တည်ချာချာကြည့်ရင်ရွေသဘောလေးတွေ့နိုင်တယ်လေပေါ်သဘောလေးတွေ့နိုင်တယ်လေးသဘောလေးတွေ့နိုင်တယ်။အဲလှမ်းကြိုက်လေးမှကြည့်လိုက်အောင်လှမ်းတာလှမ်းမှန်းသည် သေးသေးချာချာမြင်အောင်ကြည်သေးသေးချာချာမြင်အောင်ကြည်၍နေတာလေးတွေ့ရ၏၍နေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တောက်နေတာလေးတွေ့ရ၏တောက်နေတာလေးတွေ့ရ၏ဧတာဝါယောတတ္တတိဧတာဝါယောတတ္တတိလမ်းကြိုက်ကလေးမှာတော့ဝါယောတတ်ပဲထင်ရှားတယ်တရွေ့ပြီးတရွေ့ရွေ့တဲ့သဘောလေးထင်ရှားတတ်တယ် တခါတရံမှာတင်းသွားတဲ့သဘောတခါတရံမှာတောင့်သွားတဲ့သဘောထင်ရှားတယ်အဲ့ဒီလှမ်းနေတဲ့အခိုက်မှနော်ညာကြည်လှမ်းနေတယ်ဆိုရင်ဘယ်ဘဲခြေတော့ကအောက်ကိုမလုပ်ထားရတယ်ထောက်ထားထောက်ထားတဲ့အခါကလည်းကြတော့ဒီမဲ့ဒီဘက်ခြေတော့ကလွတ်ပြီးလှမ်းတဲ့အခါမှာအားကဘဲခြေတစ်ခုတည်းပေါ်မှာရှိတယ်ဟုတ်တယ်မလားတကူလုံးရဲ့ weight ကိုအဲ့ဒီမှာဘဲခြေတစ်ခုတည်းကထောက်ပြီးထမ်းထားတဲ့အခါဒီလိုလှမ်းနေတဲ့အခက်ကလေးမှာသိသလို့ အဲ့ဒီထောက်ထားတဲ့ဟာဘက်ကိုလည်းညံလေးလှည့်ကြည့်လိုက်ရတယ်အဲ့ဒီကံမှာတောက်ခိုင်းနေတဲ့သဘောလည်းသွားတွေ့လိမ့်မယ်ဘာသဘောတွေ့မလဲနေတောက်တင်းနေတဲ့သဘောခိုင်းနေတဲ့သဘောအဲ့ဒီသဘောလေးလည်းသွားတွေ့လိမ့်တေချာလေးသိအောင်ကြည့်သွားနောက်တစ်ခါချနင်းလိုက်တဲ့အခါကြည့်လမ်းမှုဆုံးသွားပြီဆိုရင်ချတယ်ချတဲ့အခိုင်မှာခြေဝါတစ်ပြင်လုံးချရတယ်ဘုန်းကြီးမနေ့ကလည်းပြောတယ်ထင်ပါတယ်ခြေလန်းလန်းတဲ့အခါမှာအကျယ်ကြီးမလန်းရဘူးစိတ်စိတ်ကလေးလည်းမလန်းရဘူး မစိမကြဲဟုတ်တယ်မလားအဲ့လောက်ကလေးလှမ်းမှခြေပုံကတပြင်းလုံးကြတယ်ဒီလိုမုန်းရင်တချို့ပုဂ္ဂိုလ်ကခြေပနောင်ကြီးနဲ့ချပြီးတော့ခြေပြားကိုတစ်ခါနဲ့နောက်တစ်ခါမှတစ်ခါပြန်ချတာရှိတယ်ဒါတွေကမှားနေတယ်ကိုယ့်ကိုလှုပ်ရှုနေတယ်လို့ပဲသူဟာသူတဘာဝလေးတိုင်းတရားလေးစောင့်ရှုရတယ်အဲ့ဒီတော့ခြေပုံကတပြင်းလုံးအောက်ကျလိုက်တဲ့အခါမှာရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့တရွေ့ပြီးမှတရွေ့တရရိမ့်နဲ့ကြွတာချတာသိတယ်လို့ပဲ တခါတရံကြတော့လည်းပဲတကူလုံးရဲ့ဝေရဟာအဲ့ဒီရှေ့ဘက်ကိုရောက်သွားပြီဆိုတော့ချလိုက်တဲ့အခါမှာပေါ့လာသလားလေးကျသွားသလားလေးကျသွားပါဘူး။အဲအဲ့ဒီလိုလေးကျသွားတဲ့သဘောသိလာတယ်။ကဲဆိုလိုက်ခြားတာချမ်းမှန်းသည်ခြားတာချမ်းမှန်းသည်တေတေခြားခြားမြင်အောင်ကြည့်တေတေခြားခြားမြင်အောင်ကြည့်၍နေတာလေးတွေ့ရ၏၍နေတာလေးတွေ့ရ၏ဧဒဝါယောတတ္တတိဧ ချတာချမှန်သည်ချတာချမှန်သည်တေတေချာချာမြင်အောင်ကြည်တေတေချာချာမြင်အောင်ကြည်လေးနေရာလေးတွေ့ရ၏လေးနေရာလေးတွေ့ရ၏အေဒါအဘောဓတ္တတိအေဒါအဘောဓတ္တတိချွားကြိုက်လမ်းကြိုက်ခြားကြိုက်ကလေးမှာကြည်သမ်းမအောင်သူ့ရဲ့တဘာဝလေးတွေသဘောလေးတွေပဲလိုက်သိနေတာခြေနောက်ဆိုတဲ့တံပြောက်ပြီးဒီသဘောပဲသိနေတယ် အဲ့လိုချမ်းနေလိုက်လို့ခြေဘဝနဲ့ကြမ်းနေမထီဘူးလားထိလိုက်တဲ့အခါကျတော့တခါတရံမှာဟိုဘက်ကတမန်တလင်းပေါ်ရှောက်ရင်မာသဘောမတွေ့ဘူးလားအဲဒီဘက်ကကောစောပေါ်ရှောက်ရင်ပျော်သဘောမတွေ့ဘူးလားအဲ့ဒီမာရာပျော်တာပထဝီတံဘာတက်လဲကျမ်းထမ်းတာနုညံ့တာပထဝီတံ အဲ့တော့ကြမ်းတဲ့သဘောနုတဲ့သဘောတွေ့လဲပထဝီဓာတ်မာတဲ့သဘောပြောတဲ့သဘောတွေ့ရင်လည်းဗာတတ်လဲကဲဆိုလိုက်ထီရာထီမှန်သည်ထီရာထီမှန်သည်တေသေးချာချာမြင်အောင်ကြည့်တေသေးချာချာမြင်အောင်ကြည့်မာနေရာလေးတွေ့ရ၏မာနေရာလေးတွေ့ရ၏ပျော့နေရာလေးတွေ့ရ၏ပျော့နေရာလေးတွေ့ရ၏ကျန်းနေရာလေးတွေ့ရ၏ကျန်း နုညံတာလေးတွေ့ရ၏ဧတာပထဝီဓာတ္တတိဟောဒီမှာကြည်ချမ်းနဲ့ထိတဲ့ကမာသဘောပြောသဘောကျန်သဘောနှုသဘောဒီသဘောလေးတွေကပထဝီဓာတ်တခါတရံကြတော့ဘုန်းကြီးတို့ယောဂီများသူ့ရဲ့ရာသီလိုက်နှွေးတာအေးတာမရှိဘူးလားရှိပါရဲ့ဗျာကျန်လေးပေါ်နင်းလိုက်ရင်တခါလေးအေးစဲအေးတဲ့သဘောတွေ့ရတခါတရံမှနှွေးတဲ့သဘောတွေ့ရ အဲ့ဒီအေးသဘောနှွေးသဘောလေးတွေတွေ့ရင်တေဇောတံဘာတန်လေတေဇောတံဘာတန်ကဲဒီတော့ဘုန်းကြီးတို့ဒီမှာခြုံငုံကြည့်လိုက်ဈဉ္ဉံလျှောက်ပြီးရှုမှတ်နေတဲ့အခါမှာခြိလန်းတိုင်းခြိလန်းတိုင်းမှာဒီတက်၄ပါးမပါဝင်ဘူးလားပါဝင်ပါဘူးကဲဒီတက်သဘောတွေတွေ့နေပြီတကယ်ကိုတဘာဝတွေတွေ့နေပြီဒီခန္ဓာကိုယ်ကြီးဟာဒီတက်၄ပါးရဲ့အစုဝေးကြီးပဲဘာရဲ့အစုဝေးကြီးလဲ ဟေးအဲ့ဒီဓာလေးပါးရဲ့အစုဝေးကြီးကိုငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့အမှားသိအမှားမြင်နေမြင်နေတာအခုသေးသေးချာချာရှုလိုက်တဲ့အခါကျတော့သဘောပဲတွေ့ရသေးသေးချာချာရှုလိုက်ကြွကြည့်လိုက်တဲ့အခါဘာပဲတွေ့ရလဲအဲ့ဒီသဘောလေးဟာယုံနာမယ်အဲ့ဒီသဘောလေးဟာဘာလဲအေးယုံနာမယ်အဲ့ဒီကနေဆက်ရှုသွားရင်ယုံနာကွယ်အကြောင်းကျိုးသည့်ဖြစ်ပျက်တည်းမမြင်ဘူးလားအဲ့ဒီကနေဆက်ရှုသွားရင်ဝိပဿနာဉာဏ်ဤပြည့်စုံတဲ့အခါကျတော့ ဖြစ်မှုပြမျိုးတွေပြည့်စဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောင်မတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးမြတ်စွာဘုရားရဲ့သာသနာမှာဒီလိုဈဉ္ညာလျှောက်ပြီးရှုမှတ်ရင်ယဟန္တာဖြစ်သွားတဲ့မထေရရှိတယ်အဲ့ဒီမထေရဟာသူပတ္တပရပယဟန်ကြီးဖြစ်တယ်အဲ့ဒီသူပတ္တပရပယဟန်ကြီးဟာထိုင်ရှုမှတ်ရင်းနဲ့ယဟန္တာဖြစ်တာမဟုတ်ဘူးဈဉ္ညာလျှောက်ရှုမှတ်ရင်ဘာလို့ရှုမှတ်ရင်လဲဈဉ္ညာလျှောက်ရှုမှတ်မြတ်စွာဘုရားရဲ့သာသနာမှာမြတ်စွာဘုရားပြိဋိနိဗ္ဗာန်မဆန်ခင် နောက်ဆုံးယဟန္တာဖြစ်တယ်ဒီသုဘတယဟန်ကြီးကနောက်ဆုံးပဲယဟန္တာဖြစ်သွားတယ်မြတ်စွာဘုရားဓမ္မသူမေးလို့မေးလို့တယ်မေးခွန်းပု္ပ္ပာမြတ်မြတ်စွာဘုရားသွားမေးလျှောက်တယ်သို့တော်မြတ်စွာဘုရားကသွေးဝမ်းတော်လာပြီးအာရင်ကြီးကုန်ခန်းနေတယ်နောက်ဆုံးပြောရရင်ပြိဋိဘံစံဖို့အချိန်ပိုင်းလေးပဲကျန်တော့တယ်ပြိဋိဘံစံဖို့အချိန်ပိုင်းလေးပဲရှိတော့တယ်အဲ့ဒီအချိန်မှာသူပါဒကသူသိလိုတာတွေမေးတယ်မေးတဲ့အမေးတွေကလည်းပဲ မင်္ဂလိကောတလအစိတကေတကမလသိဉ္စီစတဲ့ဒီဘုရားကြီးတွေဟာသူတော်ဘာရဲ့စိတ်အကြောင်းတွေသိသလားရှေးအကြောင်းနောက်အကြောင်းတွေသိသလားစသည်ရှောင်းမေးတာဒီပုဂ္ဂိုလ်တွေလည်းမရှိတော့အဲ့တော့ဒီဟာလေးကိုဖြေချမ်းနေလို့အချိန်မရှိတော့ဖြေချဖို့အတွက်အဲ့တော့သူဗဒငါမှအချိန်မရှိတော့ဒါကြောင့်ငါဘုရားဟောတဲ့တရားကိုသင်တာဆိုပြီးတော့မြတ်စွာဘုရားကမေခင်ရှိပါတရားဟောတယ်ဘာတရားဟောတာလဲမေခင်ရှိ မေခင်၈ပါးဆိုတာတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိမေခင်ဘယ်နှပါလဲ၈ပါးပါဗျာအဲ့ဒီ၈ပါးကိုအချင်းချုံရင်၃ပါးအချင်းချုံရင်ဘယ်နှပါ၃ပါးပါဗျာအချင်းချုံရင်၃ပါးဆိုတာသီလမေခင်တမာဓိမေခင်ပညာမေခင်ဒါပဲ၃ပါးတွေပဲရှိတယ်သီလမေခင်က3ပါးတမာရီမေခင်က3ပါးပညာမေခင်က2ပါးပေါင်းလိုက်တော့မေခင်7ပါးဖြစ်သွားရောအဲဒီတော့အခုယောဂီတို့ မြတ်စွာဘုရားကဒီမဂ်ကြီး၈ပါးဟောလိုက်တယ်ဆိုတော့ငါတို့ကတတိပဋ္ဌာန်တရားပါလားဆိုတော့သိပြီးတော့စိတ်ထဲမှာဖြစ်သွားတတ်တယ်တကယ်တော့ဒီတတိပဋ္ဌာန်တရားရှုမှတ်တာလည်းမဂ်ကြီး၈ပါးပဲခုယောဂီတို့ရှုတိုင်းရှုတိုင်းနဲ့မဂ်ကြီးတရားတွေပွားနေတာပဲပြောရရင်တခြားတနည်းနဲ့ပြောရမယ်ဆိုရင်ဘုဇင်9ပါးဘုဇင်တရားတွေပွားနေတာပဲအကုန်လုံးဟာဒီယုံ nant ရဲ့သင်ရှားတဲ့အာယုန်တိုင်းကိုရှုနေရင်ရှုနေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတတိပ္ပံလည်းဟုတ်တယ်မက်ကင်လည်းဟုတ်တယ်ဘုဇင်လည်းဟုတ်တယ် ကုန်လုံးပဲအဲ့ဒီတော့ဒီမှာတတိပဋ္ဌာန်မဲ့ခင်တရားတွေဆိုတော့ရှုမှတ်တိုင်းမှာဘုန်းကြီးတို့ယောဂီများအခုစပြီးတော့အတုစာယောဂီတွေကြည့်ပေါ့ဘုန်းကြီးကဖောင်းမှုပိန်မှုအာယုံလေးကိုပင်ထိုင်ထားပြီးရှုပါလို့ညွှန်ကြားပေးတယ်ညွှန်ကြားပေးတော့ဒီဖောင်းမှုပိန်မှုလေးကိုရှုနိုင်ဖို့အတွက်ကြောင်းကြဆိုင်ဝိရိယဆိုင်မှုလေးမပါဘူးလားအဲ့ဒါတမ္မဝိုင်မမဲ့ခင်ပဲ အဲ့ဒီမှာပေါ်လာတဲ့အာယုံလေးဖောင်းတာလေးပေါ်လာတော့ဖောင်းတယ်လို့မရှုဘူးလားရှုပါတယ်ဒါတမ္မတတိမေခင်ပဲရှုလိုက်လို့ရှုရအာယုံပေါ်မှာစိတ်ကလေးကပ်ပြီးတော့မတည်ဘူးလားတည်ပါတယ်ခင်ဗျာတမ္မာတမာတိမေခင်ပဲတမာတိမေခင်သုံးပါပါသွားပြီဘာသုံးပါလဲတမာတိမေခင်သုံးပါအဲ့ဒီလို့ရှုစိတ်လေးကအဲ့ဒီပေါ်တည်နေတဲ့အခါကလည်းကြတော့ရှုပါများလို့တည်နေတဲ့အခါကြတော့စောစောကပြောတဲ့အတိုင်းပြဉ္ညတရံပြောက်သွားတယ်ဝမ်ဘိုက်ဆိုတဲ့တရံပြောက်သွားဘာတရံပြောက်သွားလဲဝမ် ဝမ်းပိုက်တရံပြောက်သွားပြီးတော့တရွေ့ရင်တရွေ့ချင်းရွေ့ရွေ့ပြီးတော့တရိပ်ရိပ်နဲ့တောင့်တင်းလာတဲ့သဘောမတွေ့ဘူးလားတွေ့ပါဘူးပိန်ကျသွားတဲ့အခါတရွေ့ရွေ့နဲ့ရော့ကျသွားတဲ့သဘောမတွေ့ဘူးလားတွေ့ပါဘူးနေအဲ့ဒီလိုသဘောလေးကိုတွေ့လာပြီလေအဲ့လိုတောင့်တင်းလာတဲ့သဘောရွေ့ရှားသွားတဲ့သဘောလေးသိတာအမှန်သိတာအမှားသိလားအမှန်သိတာပါအမှန်သိတာမူတမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားတမ္မာဒိဋ္ဌိပါဗျာ။ဩတမ္မာဒိဋ္ဌိမဲ့ခင်ဖြစ်သွားပြီ ဒီတမ္မာဒိဋ္ဌိမဲခင်လေးဖြစ်ဖို့အတွက်ဟိုဘက်ကတမ္မာသင်္ကပ္ပသင်္ကပ္ပဆိုတော့ဉာဏ်စီခြင်းဉာဏ်စီတွေဆိုတော့ကြာရှည်စွာတွေးတောစဉ်းစားဉာဏ်စီတာမဟုတ်ဘူးအမှန်သိဖို့အတွက်တမ္မာဒိဋ္ဌိလေးအမှန်မြင်နိုင်ဖို့အတွက်အဲ့ဒီတမ္မာသင်္ကပ္ပလေးကရှုစုရာအာယုံပေါ်ကိုရှုစိတ်ကလေးတွန်းတင်ပို့တဲ့သဘောတဲ့ဖောင်းနေဆိုရင်ဖောင်းတဲ့အာယုံလေးပေါ်မှာမှတ်စိတ်ကလေးရောက်တော့အောင်တင်ပေးလိုက်တဲ့သဘောပိန်နေဆိုရင်ပိန်တဲ့အာယုံလေးပေါ်မှာ ကြွရင်ကြွတဲ့အာယုလမ်းရင်လမ်းတဲ့အာယုချရင်ချတဲ့အာယုအဲ့ဒီအာယုပုံမှာတွန့်တင်ပြလိုက်တဲ့သဘောလေးတဲ့အဲ့ဒီသဘောလေးကိုတမ္မာသင်္ကပ္ပဆိုတော့ပညာမေခင်ကနှစ်ပါးပညာမေခင်ကဘယ်နှပါးတမာရိမေခင်ကသူတို့နှစ်ခုပေါင်းလိုက်တော့အဲ့ဒီ၅ပါးကိုကာရကမေခင်လို့ခေါ်တယ်ဗာမေခင်လေအလုတ်တမန်မေခင်နဲ့တမတ်တမတ်ပြည်စည်းအောင်ဒီ၅ပါးအလုတ်လုပ်နေတယ် ကောင်းတယ်လို့ဓမ္မပစ္စည်းအောင်ဒီ၅ပါးပိန်တယ်လို့ဓမ္မပစ္စည်းအောင်ဒီ၅ပါးကြွတယ်ချတယ်လန့်တယ်စသည်ဖြင့်ဒီ၅ပါးပဲမှတ်ချက်တိုင်းမှတ်ချက်တိုင်းဒီမေခင်၅ပါးပါတယ်ယောဂီတို့သီလစောင့်တည်ထားတယ်အဲ့ဒီသီလစင်ကြယ်နေသမျှသီလမေခင်တွေရောမပြည့်စုံဘူးလားပြည့်စုံပါသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဟောဒီသုံးပါးကပြည့်စုံနေပြီဆိုတော့ဒီသုံးပါးနဲ့သို့တော့က၅ပါးနဲ့ပေါင်းလိုက်ရင်မိခင်ဘယ်နှပါးလဲ၈ပါးပါ ကဲဒီတော့မှတ်ချက်တိုင်းမဲခင်ရှင်ပါတရားတွေပွားနေတာအဲဒီလိုသင်ပေးလိုက်တဲ့အခါသုပါဒယဟန်ကြီးကမြတ်စွာဘုရားထံကခွာမြတ်စွာဘုရားရဲ့အနေထားကိုလည်းသိတယ်အမှန်တန်ပင်မနွားနေနေပြီဆိုတာသိတဲ့အတွက်ကြောင့်မို့အဲဒီမှာမြတ်စွာဘုရားနာခွာပြီးအင်းငင်းဥယျင်တော်ကြီးအတွင်ထဲမှာဈဉ္ညာလျှောက်ပြီးရှုမှတ်တယ်ဘယ်လိုရှုမှတ်နေတာလဲဈဉ္ညာလျှောက်ပြီးရှုမှတ်တာအဲဒီမှာဈဉ္ညာလျှောက်ပြီးတော့မှတ်နေတာယောဂီတို့ရှုမှတ်တဲ့အတိုင်းပဲတခါလဲရွေ့နေတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောပေါ့သွားတဲ့သဘောလေးသွားတဲ့သဘော အဲ့ဒီသဘောလေးတွေထင်မြင်အောင်သတိကပ်ပြီးရှုမှတ်ရင်ရှုမှတ်ရင်လည်းဝိပဿနာဉာဏ်ဤပါရမီလည်းပြည့်စုံတော့ဝိပဿနာဉာဏ်ဤအစဉ်စဉ်တက်မဲ့ဉာဏ်ဤအစဉ်စဉ်တက်ပြီးတော့နောက်ဆုံးကိလေသာအံသောကုန်ခန်းပြီးယဟန္တာမထေမြတ်ကြီးဖြစ်သွားတယ်။ဘာဖြစ်သွားလဲ။ထိုင်ရှုမှတ်ရင်လားဈဉ္ညာလျှောက်ရှုမှတ်ရင်လား။ကဲဒီလိုဆိုရင်ဈဉ္ညာလျှောက်ရှုမှတ်ရင်လည်းတရားရနိုင်သလားမရနိုင်ဘူးလား။တရားတွေတွေ့နိုင်သလားမတွေ့နိုင်ဘူးလား။ ဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများဈဉ္ဉံလျှောက်တဲ့အခါပေါ့ပေါ့တန်တန်မလျှောက်နဲ့လမ်းလျှောက်တယ်လို့မလျှောက်နဲ့ဘုန်းကြီးတို့ယောဂီများလမ်းလျှောက်တာမဟုတ်ဘူးဈဉ္ဉံလျှောက်တာဈဉ္ဉံလျှောက်တာဖြစ်တဲ့အတွက်စကားတပြောပြောမလျှောက်နဲ့တောင်ကြီးမြောက်ကြီးမလျှောက်နဲ့တယောက်တည်းလျှောက်ဘယ်နှယောက်လျှောက်ရမလဲတယောက်တည်းဟာအတွေးနဲ့လျှောက်ရမှာလားအငေးနဲ့လျှောက်ရမှာလားအမှတ်နဲ့လျှောက်ရမှာလားအမှန်နဲ့လျှောက်ပါတချို့ကဟန်နဲ့သွားတယ်တချို့ကမန်နဲ့သွားတယ် တချို့ကအကြံနဲ့သွားတယ်ဘုန်းကြီးတို့ယောဂီများကြညံနဲ့သွားပါဘာနဲ့သွားရမှာလဲညံနဲ့သွားပါအေးညံလေးနဲ့သွားပါအဲ့ဒီတိုင်းသွားရင်သူပ္ပဒယဟန်ကြီးကဲ့သို့ဘုန်းကြီးတို့ယောဂီများတရားအသိဉာဏ်ဓူးတွေမရနိုင်ဘူးလားဗျာမရနိုင်ပါဘူးဒါကြောင့်မြတ်စွာဘုရားကပုဏ္ဏစာပရံဘိကဝေဘိက္ခုကိစ္ဆံတော်ဝကိစ္ဆမိတိပသနာတိဘေကဝေယံတော်များအိုချင်သားတို့ပုဏ္ဏစာပရံရှုမှာပွားများအထုပ်ပုံနောက်တစ်မျိုးက ဘေကုယဟန်တိဝါတရားအထုံနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတောဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားသည်ဟူ၏ပါဇာနာတိတိဣဝါတိအောင်ရှုပါလီဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာ ကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း